အခန်းကြီး24အငယ်1မှ6ထာဝရဘုရားသည်မြေကြီးနှင့်မြေကြီးတစားကို၎င်းလောကရနှင့်လောကသားတို့၎င်းပိုင်တော်မူ၏အကြောင်းမူကားထိုနေရာကို သမုတ်တရားပေါ်မှတည်၍ရေများပေါ်မှမြဲမြံစေတော်မူပြီးဒါဝရဘုရား၏တောင်တော်ပေါ်သို့အဘယ်သူတက်ရမည်နည်းတန်ရှင်းရာဌာနတော်၌အဘယ်သူသည်ရက်နေရမည်နည်းဟုမူကားတန်ရှင်းသောလက်နှင့်ဖြူစင်သောနှလုံးရှိသောသူ မုသာကိုမမီဝဲမစည်းကမမှန်သောချိန်ဆိုခြင်းကိုမပြုသောသူသည်ဒါဝရဘုရား၏လက်တော်မှကောင်းကြီးမင်္ဂလာကို၎င်းကယ်တင်တော်မူသောဘုရားသခင်၏လက်တော်မှ ဖြောင့်မတ်ခြင်းတရားကို၎င်းခံရလိမ့်မည်ထိုသူသည်ဒါဝရဘုရားကိုရှာသောအမျိုးမျက်နာတော်ကိုရှာသောယာကုအမျိုးဖြစ်သည် အငယ်9မှ10အချင်းတကားတို့တကားမုတ်ကိုကြွလိုက်ကြအချင်းထာဝရတကားတို့ကိုကိုကြွလိုက်ကြဘုံကြီးသော ရှင်မြင်ဝင်တော်မူမည်ဘုံကြီးသော ရှင်မြင်ကအဘယ်သူနည်းအစွမ်းတကိုးနှင့်ပြည့်စုံတော်မူသောထာဝရဘုရားစစ်တိုက်ခြင်းကတကိုးကြီးတော်မူသောထာဝရဘုရားပေသည်အချင်းတကားတို့တကားမုတ်ကိုကြွလိုက်ကြ အချင်းထာဝရတကားတို့ကိုကိုကြွလိုက်ကြ ဘုံကြီးသောရှင်ဘီရင်ဝင်တော်မူမည်ဘုံကြီးသောရှင်ဘီရင်ကအဘယ်သူနည်းကောင်းကင်ဘုရားရှင်ထာဝရဘုရားပေသည် ထိုဘုရားသည်ဘုံကြီးသောရှင်ဘီရင်ဖြစ်တော်မူသည်